သာသနာတော်နှစ်2560ခုနှစ်ကောဇာတိဂရိ1389ခုနှစ်ကဆုံးလပြည့်ကျော်13ရက်ခရစ်နှစ်2019ခုမေလ23ရက်အင်္ဂါနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆမ်ဖရန်စစ္စကိုဘေးဧရိယာဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်းမှာရှင်မုံဆရာတော်ဤအချိန်ပြည့်မဟာသတိပဋ္ဌာန်ဝိပဿနာ9ရက်တရားစခန်းပွဲမှာအစုံကြီးလာရောက်ပြီးတော့ဒီဘဝလွတ်မြောက်ရေးဖြစ်တဲ့မဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရှုပွားအားထုတ်ကြမယ်ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပြီးလူမာကဒီသတိပဋ္ဌာန်သုတ်တံဒေသနာတော်မှာလာတဲ့ ကာယ ानु ပဒနာဘိုင်းကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပြီးလူမှာပါမနေ့ကဒီသတိဋ္ဌာန်၄ပါးမှာကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ် ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့ဒီသတိဋ္ဌာန်တရား၄ပါးမှာကာယ ानु ပဒနာနေအားဖြင့်ထိုင်ဣရိယာပုနဲ့ရှုမှတ်ပုံကိုဘုန်းကြီးမနေ့ကဓမ္မဒါနတရားလူပြီးလူခဲ့ပါတယ် ဒါထိုင်ဣရိယာပုနဲ့ရှုမှတ်ပုံအကျဉ်းချုပ်ပေါ်လေအကျေတဝင့်တော့မဟုတ်ဘူးအကျဉ်းချုပ်နေအားဖြင့်အခုထိုင်ပြီးရှုမှတ်တဲ့ခန္ဓာလမှာမိမိရဲ့ထိုင်တဲ့အမူအရာလေးအောက်ပိုင်းခန္ဓာကိုခွေပြီးတော့ပေါ်ပိုင်းခန္ဓာကိုလေးကမမထောင်းနေတဲ့သဘောလေးကိုအယူဆိုင်ပြီးထိုင်နေကျမ်းနဲ့ကြည့်တဲ့အခါမှာထီတယ်ထိုင်နေထီတယ်ရှုနေလို့ရတယ် ဘာကြောင့်ရှုနေလို့ရတာလဲဆိုတော့ထိုင်နေတဲ့အမူအရာယုတ်ထိနေတဲ့ယုတ်ရှိသလားမရှိဘူးလားမရှိပဲရှုတာလားရှိလို့ရှုတာလားမထင်ရှားပဲရှုတာလားထင်ရှားလို့ရှုတာလားအဲ့ဒါဝိပဿနာစစ်စစ်ပဲမရှိတာကိုရှားပြီးတော့ရှုတာဝိပဿနာမဟုတ်မရှိတာကိုဖြစ်အောင် လုပ်ပြီးရှုတာလည်းဝိပဿနာမဟုတ်ဘူး ဝိပဿနာဆိုတာလုံလဲမရှိရဘူးချုပ်လဲမရှိရဘူးသူ့ရဲ့ပဂရိဖြစ်နေတဲ့အတိုင်းကိုဖြစ်နေတာလေးကိုဖြစ်နေတဲ့အတိုင်းလေးသိအောင်ရှုနေရုံပဲထူးထူးဆန်းဆန်းကြီးဖြစ်လာအောင်ကိုရှုဖို့လည်းမလိုကိုရှုနေရမှာကသူဖြစ်နေတာလေးကိုဖြစ်နေတဲ့အတိုင်းသိဖို့ပဲရှိနေတာလေးကိုရှိနေတဲ့အတိုင်းသိဖို့ပဲဒါကြောင့်ထိုင်တာလေးရှိနေရင်အဲ့ဒီထိုင်နဲ့ ရုပ်လေးကိုထိုင်အာယုံလေးကိုရှုနေဖို့ပဲထိနေတာလေးထင်ရှားရင်ထိနေတာလေးရှုနေဖို့ပဲဒီလိုရှုနေရင်ကဝင်လေထွက်လေလေးထင်ရှားလာရင်အဲ့ဒီဝင်လေထွက်လေလေးရှုသွားဖို့ပဲဒီဝင်လေထွက်လေလေးကြောင့်မိမိတို့ဝမ်းဘက်ကလေးဟာတရွေချင်းတွန်းကန်တောင်တင်းပြီးတော့ဖောက်ကတက်လာတဲ့သဘောလေးထင်ရှားနေရင်လည်းပဲဖောင်းနေဒီနေ့ပြန်ထွက်သွားလို့ဝမ်းဘက်ကလေးရောကြပင်ကျသွားရင်လည်းပဲပင်နေ အဲ့ဒီဖောင်းမှုပင်မှုအာယုံလေးထင်ရှားနေရင်လည်းပဲအဲ့ဒီထင်ရှားနေတာလေးရှုဖို့ပဲမထင်ရှားပဲမရှိပဲနေတော့ဖြစ်အောင်ထင်ရှားအောင် ရှိအောင်လှုပ်ရှုလို့လှုပ်ရှုလို့လှုပ်မရှုတာလှုပ်ရှုရင်လည်းဝိပဿနာမဟုတ်ဘူးဥမာအဖြစ်ဖောင်းမှုပင်မှုကိုရှုရမယ်ဆိုလို့မိမိကဖောင်းတာပိန်တာကိုမရှုဘူးတော့မတင်ရှားမတင်ရှားတော့ ဖောင်းအောင်ဆိုပြီးတော့တေချာရှူတွင်းပြီးတော့ဖောင်းအောင်လုပ်တာဒါလည်းလုံးမရှိပါဘူးပင်အောင်ဆိုပြီးတော့တေချာပြန်ပြီးတော့လေကိုမှုတ်ထုတ်တာရှုပ်ထုတ်တာဒါလည်းဒီလိုလည်းမလုပ်ပါဘူးယောဂီမှာပဂရိအနေအားဖြင့်ဝင်လေထွက်လေလေမရှိဘူးလားတခါတရံရှိတာလားအမြဲရှိတာလားအဲ့ဒီအမြဲရှိနေတဲ့အတွက်ကြောင့်ဝင်လေလေဝင်လာရင်ဝမ်းပိုက်ကလေးကဘာဖြစ်သွားမလဲဖောင်းကတက်လာထွက်လေလေထွက်သွားရင်ဝမ်းပိုက်ကလေးဘာဖြစ်သွားလဲ ပိန်ကျသွားတယ်။သူဟာဝင်လေထွက်လေရှိနေသမျှပေါင်းမှုပိန်မှုဟာလည်းရှိတယ်။ဝင်လေထွက်လေထင်ရှားနေသမျှပေါင်းမှုပိန်မှုလည်းထင်ရှားတယ်။အဲ့ဒီရှိနေတဲ့အတိုင်းထင်ရှားနေတဲ့အတိုင်းကြီးစောင့်ပြီးရှုဖို့ပဲ။ဒီဖောင်းမှုပိန်မှုအာယုံလေးပဲဒါပဲရှုရမှာလားဒီတစ်ခုတည်းလားဆိုတော့မဟုတ်ဘူး။အာယုံ द्वार စုံနေရှုရမှာ။၆ द्वार ကပေါ်သမျှအာယုန်တိုင်းလည်းရှုရမှာ ၆ဓာရကဆိုတာမြင်ကိုင်းမှာမြင်နေကြားကိုင်းမှာကြားတယ်မြင်အာယုံအကျမ်းအာယုံလေးတွေထင်ရှားလာရင်လည်းသူ့ကိုရှုရအနံ့အာယုံလေးတွေထင်ရှားလာရင်လည်းရှုရမှာအဲဒီလိုထင်ရှားတဲ့အာယုံလေးတွေအကုန်လုံးရှုသွားမိမိခန္ဓာကိုယ်ပေါ်မှာလည်းဒီတိုင်းပဲအောက်ပိုင်းလေပိုင်းထက်ပိုင်းကထင်ရှားနေရင်ထင်ရှားတဲ့အာယုံလေးတွေရှုသွားဖို့ပဲခံစားမှုလေးတွေထင်ရှားနေခံစားမှုလေးတွေရှုသွားဖို့ပဲအဲဒီရှုပုံလေးကိုမနေ့ကခွန်ကြီးပြောခဲ့ပြီဒီကနေ့ ကာယ ानु ပဒနာတတိပဋ္ဌာန်ဤအားဖြင့်ဣရိယာပဋ္ဌာန်ပိုင်းမှာမြတ်စွာဘုရားဟောထားတဲ့ကိစ္ဆံတောဝါကိစ္ဆာမိတိပသနာတိသွားနေတဲ့အမူအရာလေးကို ရှုမှတ်ဖို့သွားနေတဲ့အမူအရာလေးကို ရှုမှတ်ဖို့ဆိုတော့မြတ်စွာဘုရားကသွားနေတာကိုသွားနေတဲ့အတိုင်းပဲသိအောင်ရှုဆိုတော့ကိုဘုန်းကြီးတို့ကြီးစွာရှင်မာစီဆရာတော်ဘုရားကြီးဟာ ဇေဒုံဆရာတော်ဘုရားကြီးရဲ့ထံကနေပြီးတော့ဒီမဟာသတိပဋ္ဌာန်ကျင့်စဉ်အတိုင်းဣရိယာပဋ္ဌာန်ပိုင်းကျင့်စဉ်အတိုင်းပဲကိုယ်တိုင်လည်းရှုမှတ်တယ်။လာလာသမျှယဟန်ရှင်လူယောဂီသူတော်စင်များကိုလည်းပဲဒီသတိပဋ္ဌာန်ဤကြအယသင်ကြားပေးပါတယ်။အဲဒီလိုသင်ကြားပေးတဲ့အခါကလည်းကြတော့ယောဂီများဈဉ္ဉံလျှောက်ပြီးရှုတဲ့အခါမှာ ပထမဦးဆုံးယောဂီပုဂ္ဂိုလ်ဟာဈဉ္ဉံလမ်းကိုရွေးချယ်ရတယ်။ကိုရှောင်းမဲ့ဈဉ္ဉံလမ်းဟာဖြောင်ကျူးနေရမယ်၊ညဉ့်ညာနေရမယ်။အဖူးအထစ်တွေခြိုင်ခွက်တွေမရှိရဘူး။အဲ့ဒီဖြောင်ကျူးညဉ့်ညာတဲ့ဈဉ္ဉံလမ်းလေးပေါ်မှာကိုဟာကိုဒီနေရာမှာစမယ်၊ဒီနေရာမှာဆုံးမယ်သတ်မှတ်ပြီးတော့ရှောက်။ရှောက်တဲ့အခါမှာအဲ့ဒီဈဉ္ဉံလမ်းမှာရှောက်တဲ့အခါမှာမိမိရဲ့ကိုယ်အမူအရာ ခန္ဓာကိုယ်ဟာဖြောင်းဖြောင်းလေးထားလက်ကလေးကို တွဲလန်းလေးချမထားရဘူးရမ်းလည်းမသွားရဘူးဒီလက်ကလေးဟာရှေ့ကိုပိုက်ချင်ပိုက်မယ်နောက်ကိုပိုက်ချင်ပိုက်မယ်အထက်တော့ပိုက်မထားရဘူးရှေ့ကိုပိုက်ချင်ပိုက်မယ်နောက်ကိုပိုက်ချင်ပိုက်မယ်အဲ့ဒီခန္ဓာကိုယ်ငြိမ်သွားမယ်လက်ကလေးပိုက်ထားတဲ့အတွက်ခန္ဓာကိုယ်ငြိမ်နေပြီမျက်စိကလည်းပင် ရှေ့နောက်တောင်မြောက်ပြီးဝင်းရမကြည့်ရရှေ့၄တောင်က မျက်နှာလေးချတာဒါဇင်းညာရှောက်ပြီးရှုမှတ်မဲ့ပုဂ္ဂိုလ်နော်ကိုယ့်ရဲ့သူ့ရဲ့အနေထားအဲ့ဒီတိုင်းဇင်းညာလေးလျှောက်ဖို့အတွက်မျက်နှာလေးချထားမယ်ရှေ့၄တောင်ကမျက်နှာလေးချထားတဲ့အတွက်မိမိအာယုံလည်းမပြားတော့အာယုံမပြားတော့ မိမိရဲ့စိတ်ဟာကိုရှုမှတ်မဲ့အာယုစီကိုပို့ထားလို့ရသွားမယ်အဲတော့အပေါ်ပိုင်းခန္ဓာကိုယ်ကလည်းငြိမ်နေတယ်စိတ်ကလည်းပဲဘေးကိုအာယုနေမပြတ်တော့အဲ့ဒီခါမှာအောက်ပိုင်းရဲ့လှုပ်ရှားမှုလေးတစ်ခုလည်းပဲရှုသွားမယ်ရှုတဲ့အခါမှာယောဂီတွားနေတဲ့အမူအရာလေးကိုသိချာရှုတွားတယ်တွားတယ်လို့ရှုလို့လည်းရတယ်ဘုမဟုတ်ညာချီလန်းလိုက်ရင်ညာလန်းတယ် ဘယ်ခြေလန်းလိုက်ရင်ဘယ်လန်းတယ်အဲ့ဒီလန်းနေတဲ့အမူအရာလေးကိုသိအောင်သိချရှုလုံလေရှုဖို့မလိုဘူးကိုယ့်ရဲ့ပဂရိသွားနေတဲ့အမူအရာလေးကိုပဲတတိကတ်တာအဲ့ဒီလိုတတိလေးကပ်ပြီးတော့ရှုရသူ့ကိုနိုင်နိုင်နင်းနင်းရှုမှတ်နိုင်ပြီဆိုတဲ့အခါကျတော့မှတိုးပြီးရှုရတယ်ကြွားတယ်ချားတယ် ကြွတယ်ချတယ်จิตလန်းကိုနှစ်ချက်မှတ်သွားမယ်အဲဒီจิตလန်းနှစ်ချက်ကိုနိုင်နေနေပြီဘယ်နေရာသွားသွားမလွတ်တော့ဘူးဆိုရင်ကြွတယ်လန်းတယ်ချတယ်သုံးချက်ရှိမယ်ကြွတာနဲ့ကြွတယ်မစိတ်လန်းတာနဲ့လန်းတယ်မစိတ်ချတာနဲ့ချတယ်မစိတ်အဲဒီမစိတ်လေးတစ်ထက်တစ်ထက်တစ်ကတ်တီးနေအောင်တရားရှုသွားမယ်အဲဒီလိုရှုပုံတွေကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးက သင်ကြားပြီးတော့ဟောကြားပြီးတဲ့အခါကလာကြတော့ဘုန်းကြီးတို့ဒီဈဉ္ဉံလျှောက်ရှုမှတ်မှုနဲ့ဆက်ပြီးတော့ဘေးကနေပြီးတော့ဝေဖန်တာတွေရှိပါလေအဲဒီမှာသွားရင်သွားတယ်လို့သိယုံလေးနဲ့ဝိပဿနာဖြစ်ရောလားဝိပဿနာဉာဏ်ဖြစ်ရောလားစသည်ဖြင့်အဲ့ဒီလိုဘုန်းကြီးတို့ဝေဖန်မှုတွေရှိလာပါတယ်အဲ့ဒီဝေဖန်မှုတွေမဟုတ်ဘူးအချို့ချို့ပုဂ္ဂိုလ်က ဒီသွားရင်သွားတယ်လို့ရှုနေတာကမ္မထာလည်းမဖြစ်ဘူးဝိပဿနာဉာဏ်လည်းမဖြစ်ဘူးဆိုပြီးတော့တင်တန်းနေပို့ချနေတာလည်းရှိပါတယ်ဒါဘုန်းကြီးရန်ကုန်မြို့ကိုရောက်စအချိန်တရားရိပ်တာကိုဝင်မယ်ဆိုပြီးတော့ရည်ရွယ်လာပြီးတော့လာတာဖြစ်တော့တရားရိပ်တာမဝင်ခင်ဘဟုတုတ္တဖြစ်အောင်ဆိုပြီးတော့အဲ့ဒီတင်တန်းကိုတကယ်ချင်းဦးဇင်းတစ်ပါးကခွန်လို့ခွန်ကြီးလိုက်သွားပူပါတယ် မင်းတို့လိုက်သွားတဲ့အခါမှာဒီသင်္นานမှာဆရာကြီးပါလူဆရာကြီးကပူချတယ်ဘေးကလက်ထောက်ဖြစ်တဲ့ပုဂ္ဂိုလ်ကြီးကတော့ယဟန်တော်ကြီးဖြစ်ပါတယ်အဲဒီမှာပူချနေတဲ့အခါကလည်းကြတော့သူကဒါလေးကြီးရွတ်ပါတယ်ကာမသောနာသင်္ကာလတယောပိကိစ္ဆန္တကိစ္ဆာမတိဇာနန္တိဒါလေးရွတ်ရွတ်ပြီးတော့ပြောပါတယ်သို့တော့သူကိုယ်တိုင်ကတော့အပြည့်စုံမရပါဘူးဘေးက ယဟန်တော်တွေကနေပြီးတော့စာအုပ်နဲ့ကင်ပြီးရုပ်ပေးနေပါတယ်သောဏသင်္ကာလတယောပိခွေးမိခွေးအစရှိတဲ့အញ្ញံစာတတ္တဝါတွေတော်မှလည်းပဲကိစ္ဆန္တာသွားကုန်လတ်သောကိစ္ဆာမိတိသွားကုန်တိဟူ၍ပသနာတိတိအဲဒီမှာသွားရင်သွားတယ်လို့သိတာတာမန်ဖြစ်တဲ့မရှုမှတ်တဲ့ပုဂ္ဂိုလ်တွေရောခွေးမိခွေးအစရှိတဲ့အញ្ញံစာတတ္တဝါတွေရော သိနေတာပဲအဲ့ဒီလိုသိနေုံလေးနဲ့ကမ္မထမ်းဖြစ်ရောလားဝိပဿနာဉာဏ်ရောဖြစ်ရောလားဒါလေးနဲ့ထက်ကထက်ကပြောပြီးတော့အဲ့ဒီမှာတရားမဟုတ်တာတွေကိုတရားလုပ်ပြီးတော့ပြနေတယ်ဆိုပြီးတော့ပြောဆိုနေတာပါအဲ့ဒီသင်္นานမှာဒီမာစီဆရာတော်ကြီးတပါးတည်းတင်ဒီလိုပြောဆိုတာမဟုတ်ပါဘူးခြားခြားဆရာတော်ကြီးတွေထင်ရှားတဲ့ဆရာတော်ကြီးတွေရိတ်တာဆရာတော်ကြီးတွေအကုန်လုံးအဲ့ဒီဆရာကြီးကပြောဆိုနေတာ ဘယ်ပုဂ္ဂိုလ်ဟောတာမှတရားမဟုတ်ဘူးသူဟောတာတခုပဲဘုရားဟောတဲ့ကံကြီးတွေဆိုတဲ့အနေနဲ့ပြောတာဒါနဲ့ဘုန်းကြီးကအာတကယ်ကိုဒီဆရာတော်ကြီးတွေဆိုတာမြန်မာနိုင်ငံမှာယဟန္တာလို့သမုတ်ပြီးတော့ကြီးညိုနေကြတယ်ဒီပုဂ္ဂိုလ်ကြီးကဒီဆရာတော်ကြီးတွေကိုတကားလဲပုတ်ခတ်ပြီးပြောဆိုနေတာမတော်လို့များမိုးကြိုးပြင်းငါမိုးကြိုးစက်ကွယ်မိနေလိမ့်မယ်ဘုန်းကြီးကထားတယ်အဲ့ဒီမှာတင်တန်း ဒီဇဝဲကလထိုင်နေပါမယ်ခြားခြားနာနာပါအဲ့မှာသင်္นานကထပြီးစာအုပ်လေးကိုဘုန်းကြီးကအဲ့ဒီတော့ကဘောပင်တောင်မပေါ်သေးပါဘူးစာအုပ်နဲ့ခဲတံလေးကို လွယ်တဲ့ထည့်ထည့်ပြီးသွားမယ်လို့တို့တကယ်ချင်းကဟေ့ကောင်ဖယ်သွားမှလည်းမင်းသွားတော့မယ်လို့နေ့လေကြောင်တော့ညီမိုးချိုးပြင်ကိုမိုးချိုးစစ်ကွင်းမလွတ်ပဲဖြစ်လိမ့်မယ်ဒီလောက်သာသနာမှာထင်ရှားပြီးတော့ပရိယတ်တိဘက်ကရောပฏิပတ်တိဘက်ကရော မဟာစီဆရာတော်ဘုရားဆိုရင်ဆဋ္ဌတန်ခါယနာမှာတကယ်ကိုအမေးပုစ္စကအနေအဖြစ်ပိဋကသုံးပုံကိုစုံအောင်မေးမြန်းလာတဲ့ပုဂ္ဂိုလ်အမေးဆိုတာဆရာဖြစ်တဲ့ပုဂ္ဂိုလ်မေးတယ်ဆိုတာမတက်ဖဲနဲ့မေးလို့ရပါမလားမရဘူးနော်ဆရာလုပ်တယ်ဆိုတာတက်လို့လုပ်တာအဲ့ဒီတော့မေးမြန်းတဲ့အခါမှာဒီလိုအမေးပုစ္စကနေရနောက်ပြီးအထူးအဖြစ်မာစီဆရာတော်ဘုရားကြီး ရဲ့ပရိယတ္တိကုံထင်ရှားတာကအထကတာအဖွင့်နေကိုတန်ခါရဏတင်တဲ့အချိန်မှာ မာသီဆရာတော်ဘုရားကြီးဥဆောင်သွားဆရာတော်ဘုရားကြီးဥဆောင်ပြီးတော့ဒီထက်ကတာကျမ်းတွေကိုတန်ခါရဏတင်တဲ့အခါမှာမာသီဆရာတော်ဘုရားကြီးဥဆောင်တာဖြစ်တဲ့အထူးထင်ရှားပါအဲ့တော့ပရိယတ္တိဘက်ကလည်းဒီလောက်ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးကျမ်းတွေကိုနှံ့ဆက်နေတဲ့ပုဂ္ဂိုလ်ကြီးပฏิပတ်တိဘက်ကလည်းပဲတကယ်ကိုကိုယ်တွေ့အနေအားဖြင့်တကယ်ကိုကြိုးကြိုးဆဆတမ်းမှမဟုတ်ဘူး မဟာစီဆရာတော်ဘုရားကြီးဟာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့ယဟန်ရှစ်ဝါရတိုးထွက်တာယဟန်ဘဏဝါရနဲ့ရှစ်ဝါဆိုတာအသက်အားဖြင့်28နှစ်ပဲရှိသေးတယ်။ဘုန်းကြီးတို့မြတ်စွာဘုရားအလောင်းတော်တိတ်တတမင်းသားတောထွက်တာဘယ်နှစ်နှစ်လဲ29ကြည်မြတ်စွာဘုရားတောထွက်တာ29 ဒီဘုန်းကြီးတို့မာစီဆရာတော်ဘုရားကြီးတိုးထွက်သွားတာ28အင်မတန်ငယ်သေးတယ်နုနေတဲ့အရွယ်ပဲရှိသေးတယ်။တပင်တစ်လုံးသင်္ကန်းသုံးတယ်နဲ့တိုးထွက်ပြီးတော့တရားရှာပြီးတရားတွေကိုတကယ်ကိုကြိုးကြိုးစားစားအားထုတ်လာခဲ့။တထုံတောင်တန်းတိုးတန်းနေမှာဆိုရင်မာစီဆရာတော်ဘုရားကြီးရဲ့ခြေရာတွေနဲ့ထပ်နေလောက်အောင်တရားရှာခဲ့တာ။သုတ်တန်နေသုတ်တန်နေဆိုရင်လည်းပဲသုတ်တန်ဒုတင်တွေကိုဆောင်းလာခဲ့တာမာစီဆရာတော်ဘုရားကြီး။အဲ့ဒီလောက် ကြင်ကြံအထုတ်လာခဲ့တဲ့ပုဂ္ဂိုလ်တွေကိုဒီပုဂ္ဂိုလ်ကြီးဟာပြောဆိုပုတ်ခတ်နေလိုက်တာကိုတော့မိုးချိုးပြင်းရင်တော့မိုးချိုးစကွင်လောက်အောင်ချမ်းပါပဲဆိုဘုန်းကြီးအဲ့လိုပြောဆိုပြီးတော့ပဲနေ့လေကြောင်တောင်ကြီးမိုးချိုးပြက်လို့ရှိရင်လို့မိုးချိုးစကွင်လုံးမှာမဟုတ်ဘူးကိုတော့ထတော်မယ်ဆိုပြီးတော့အဲ့ဒီမှာတပိအဲလွယ်ကလေးလွယ်ကြီးဘုန်းကြီးပြန်ထွက်သွားခဲ့တာအဲ့ဒီမှာမာစီဆရာတော်ဘုရားကြီးရဲ့အဲ့ဒီအချိန်လုံးကတရားပြတဲ့နေရာမှာမာစီဆရာတော်ဘုရားကြီးရဲ့မဟာတတိပဋ္ဌာန် ကျင့်စဉ်လုပ်ငန်းစဉ်သာဈဉ္ဉံဣရိယာပုကိုညွှန်ကြားတာဖြစ်ပါတယ်။အဲလိုဈဉ္ဉံဣရိယာပုနဲ့ဒီမှာဒီထက္ကတာပွင့်လေးကိုပဲသူကထက္ကတက်ကပြောပြတယ်။အဲဒီအထက္ကတာပွင့်ရဲ့ရှေ့ကိုသူဆက်ပြီးတော့မပြောဘူး။ရှေ့မှာဆက်ပြီးတော့ပြောတာကနမဏိအနပဏိတံဧဝရူပံဇာနနံတန္တာယဝုတ်တံဟောအထက္ကရာဆရာကပြန်ပြီးပြောတာဟုတ်ပါတယ်တဲ့။သွားရင်သွားသည်တိတိဟုသော အဲတိတိဟုသောဘုရားစကားတော်ဟာတဲ့ဧဝရူပဇာနနတန္တာယတာမန်ယဟန်ရှင်လူတို့နှင့်တကွခွေးမိခွေးအစရှိသောအညာဇာတတ္တဝါတို့၏အလေးပေါက်အတိမျိုးကိုရည်ရွယ်၍ဟောအပ်သည်ကနာဝုဒ္ဒမဟုတ်ဘူးတဲ့မြတ်စွာဘုရားဟာတရားမရှိမှတ်တဲ့ပုဂ္ဂိုလ်ရဲ့အတိခွေးမိခွေးအစရှိတဲ့အညာဇာပုဂ္ဂိုလ်ရဲ့အတိအဲ့ဒီအတိမျိုးကိုရည်ရွယ်ပြီးတော့မြတ်စွာဘုရားဟောတာမဟုတ်ပါဘူးတဲ့ တကယ်တာမန်ပုဂ္ဂိုလ်တွေတရားမရှိမှတ်တဲ့ပုဂ္ဂိုလ်တွေရဲ့အတိဟာဧဝရူပံဧဝရူပင်ကြီးဇာနနံတတ္တုပါဏတိပစ္ဆေတိအဲဒီတာမန်ပုဂ္ဂိုလ်တွေရဲ့အတိဟာသွားရင်သွားမှသိတာမှန်တယ်ကြောင်းသွားမယ်သိတယ်ဖျားသွားမယ်သိတယ်ဈေးသွားမယ်သိတယ်ယုံသွားမယ်သိတယ်ဟာသွားမလို့သို့တော့အဲ့ဒီပုဂ္ဂိုလ်ရဲ့အတိဟာတဲ့တတ္တုပလတိနပဇတိတတ္တဝါဟုဆွဲလန်းသောအယူကိုလည်းမပယ်တတ်ဘူးတဲ့မပယ်နိုင်ဘူးတဲ့ ပုဂ္ဂိုလ်တ attva သွားမယ်အနေနဲ့သိတယ်ငါသွားမယ်သူသွားမယ်ပုဂ္ဂိုလ်တ attva အနေအချင်းသိတယ်အတ္တတင်ညာဥက္ကာတိတိအသက်ကောင်ငါကောင်ဟုထင်မှတ်ခြင်းကိုလည်းပဲမခွာမနှုတ်နိုင်ဘူးတဲ့တဏ္ဍပုဂ္ဂိုလ်ရဲ့အသည့်ဟာသက်ကောင်ဝိညာဉ်ကောင်သွားနေတယ်ယောက်ျားသွားနေတယ်မိန်းမသွားနေတယ်ပုဂ္ဂိုလ်တ attva သွားနေတယ်ဒါတွေကိုမပယ်နိုင်မခွာနိုင်ဘူးတဲ့ဒါကြောင့်ကမ္မထာနံဝါတဲ့ဓမ္မပုဂ္ဂိုလ်ရဲ့အသည့်ဟာကမ္မထာလည်းမဟုတ်ပါဘူးတဲ့ တတိပဌာနာဘာဝနာဟာတတိပဌာန်ဘာဝနာလည်းမမိပါဘူးတဲ့ဒါထက်ကရဆရာကပြောပြဒီအဲ့ဒီအထောက်ထားကိုတော့သူကဖွင့်ပြီးဆက်မပြော now ဆက်ပြီးတော့ထက်ကရကဘယ်လိုဖွင့်ထားလဲဆိုတော့အိမတ္တပဏ္ဏဘိက္ခုနောဇာနနာတတ္တုပလတိပဇယတိအတ္တတင်ညာဥက္ကာတိတိကမ္မထာနာဝတတိပဌာနာဘာဝနာဝဟောတိယောဂီပုဂ္ဂိုလ်ရဲ့အတိသောသောကတာမန်ယဟန်ရှင်လူခွင့်မြေခွေအစရှိတဲ့ တရားမရှိမှတ်တဲ့ပုဂ္ဂိုလ်များနဲ့အញ្ញံစားတရားဝါတွေရဲ့အတိဟာကမ္မထမ်းလည်းမမြည်ဘူး။ဘာကြောင့်လဲဆိုတော့တတ္တဝါဟူသောဆွဲလန်းကိုလည်းမပယ်နိုင်ဘူး။အသက်ကဝิญဉ်ကောင်ကိုလည်းမခွာနိုင်ဘူး။ဒါကြောင့်မို့ကမ္မထမ်းလည်းမဟုတ်ဘူးတတိပဌံဘာဝနာလည်းမဟုတ်ဘူးတဲ့။ယခုယောဂီရဲ့ရှုမှတ်လို့သိလာတဲ့အတိကြတော့ဘုန်းကြီးတို့ယောဂီများအတ္တတင်ညာဥက္ကာတိတိအဲတတ္တုပလတိပဇဟတိအတ္တတင်ညာဥက္ကာတိတိတဲ့ အသက်ကောင်ဟူသောအသက်တတ္တဝဟူသောဆွလန်းခြင်းကိုလည်းပဲပယ်နိုင်တယ်။အတ္တတင်ညာဥက္ကတိတိတဲ့အသက်ကောင်ငါကောင်ဟုတင်မှချင်းကိုလည်းခွာနှုတ်နိုင်တယ်တဲ့။ဒါကြောင့်ကမ္မထာနာဝါကမ္မထာလည်းမြည်တယ်။တတိပဌာနာဘာဝနာဝါတတိပဌာန်ဘာဝနာလည်းမြည်တယ်။ဘုန်းကြီးတို့ယောဂီများအခုတရားလုပ်ငန်းခွင်မှာဝင်ပြီးတော့ရှုနေတာကြည့်။ဈဉ္ညာလျှောက်ပြီးရှုနေတဲ့အခါကြည့်ပေါ့ ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့မဟာသတိပဋ္ဌာန်ကျင့်စဉ်နီးဟာအဓိကထားပြီးဘာတွေဝင်ညွှန်ကြားပေးလဲဆိုရင်ထိုင်ဣရိယာပုနဲ့ရှုမှတ်တာကိုအဓိကထားပြီးညွှန်ကြားပေးတယ်။ဈဉ္ညာဣရိယာပုနဲ့ရှုမှတ်ပုံကိုအဓိကထားပြီးညွှန်ကြားပေးတယ်။နောက်အထွေတွေတမ်းပစဉ်ပိုင်းအထွေတွေအမှတ်ကလေးတွေကိုွေးမှုစမ်းမှု၊ဂိုင်းမှု၊ယူမှု၊စားမှု၊တောက်မှု၊မျိုးမှုစသည်ဖြင့် အဲ့ဒီအထွေထွေရှုမှတ်ပုံလေးကိုလည်းပဲအဓိကထားပြီးဟောပေးတယ်အဲ့ဒီ၃မျိုးဟောပေးတယ်ထိုင်တာဟိုရတ္တာလျှောင်းတာဒါလည်းအကုန်လုံးပါတယ်သို့တော်လည်းပဲအဓိကထားပြီးတာကတော့ထိုင်တာရဲ့ဈဉ္ညာရဲ့အထွေထွေရဲ့ဒီ၃ချက်အထွေထွေအမှတ်တွေကိုဘယ်မှဘယ်ကမှမညွှန်ကြအောင်မာဇီဆရာတော်ဘုရားကြီးဟောကြားတဲ့ဒီတတိပ္ပံကျင့်စဉ်မှာသာတံပစဉ်ပိုင်းမှာအထွေထွေရှုမှတ်ပုံတွေကို မြတ်စွာဘုရားကိုယ်တိုင်ဟောကြားပေးထားတယ်။အဲ့ဒီအတိုင်းယောဂီများကိုညွှန်ကြားပေးတာဖြစ်ပါ။အဲ့ဒီတော့ဒီဈဉ္ညာဣရိယာပုနဲ့ခုယောဂီတို့ရှုနေပြီ။ရှုတဲ့အခါမှာတချို့ယောဂီပြောတာလမ်းလျှောက်တယ်မဟုတ်ပါဘူး။ယောဂီသွားတာကလမ်းလျှောက်တာမဟုတ်ဘူးဈဉ္ညာလျှောက်တာ။လမ်းလျှောက်တယ်ဆိုတာအပြင်းပြေသို့မဟုတ်အညောင်းပြေလျှောက်တာ။ဈဉ္ညာလျှောက်တာကတမာတိဖြစ်ဖို့လျှောက်တာ လမ်းလျှောက်တာနဲ့ဈဉ္ညာလျှောက်တာတူရဲ့လားမတူဘူးနော်စကလုံးချင်းလည်းမတူဘူးအတန်တွယ်ချင်းရောတူရဲ့လားအတိတ်ပဲချင်းရောတူရဲ့လားမတူဘူးလမ်းလျှောက်တာကအညောင်းပြေလျှောက်တာအပြင်းပြေလျှောက်တာဈဉ္ညာလျှောက်တယ်ဆိုတာကတမာတိဖြစ်ဖို့လျှောက်တာလမ်းလျှောက်တဲ့ပုဂ္ဂိုလ်ကဟိုကြည့်ဒီကြည့်လျှောက်တာဈဉ္ညာလျှောက်တာကမျက်လွှာချလျှောက်တယ်လမ်းလျှောက်တဲ့ပုဂ္ဂိုလ်ကဟိုတွေးဒီတွေးနဲ့အတွေးနဲ့လျှောက်တာ ဇင်းညံလျှောက်တဲ့ပုဂ္ဂိုလ်ကအမှတ်တတိနဲ့လျှောက်တာကဲတူရလားမတူဘူးနော်လမ်းလျှောက်တဲ့ပုဂ္ဂိုလ်ကအညောင်းပြေလျှောက်တယ်လို့ဈဉ္ဉံလျှောက်နေတဲ့ပုဂ္ဂိုလ်ကတမာရီဖြစ်ဖို့ဉာဏ်ဖြစ်ဖို့လျှောက်တာရည်ရွယ်ချက်ချင်းနဲ့မတူဘူးအဲတော့တမာရီဖြစ်ဖို့ဉာဏ်ဖြစ်ဖို့လျှောက်တဲ့ပုဂ္ဂိုလ်ဟာဟိုဒီဒီကြည့်လျှောက်နေလို့ဖြစ်ပါမလားနှစ်ယောက်တူတူတွဲပြီးစကားပြောပြောနဲ့လျှောက်လို့ရောဖြစ်ပါမလားဘလို့မှမရှိမှနိုင်အမှတ်တည်းလွတ်နေတယ် ဒါကြောင့်ဈဉ္ညာလျှောက်တဲ့အခါမှာစိုးစိုးကပြောတဲ့အတိုင်းတယောက်တည်းနေရာတည်တံ့ရွေပါတည်တံ့ရွေပြီးတော့ဒီနေရာကိုပဲထက်ကထက်ကလျှောက်ပါဈဉ္ညာလျှောက်တဲ့အခါဒီမနက်ပိုင်းတော့ဒီနန်းလျှောက်တယ်နေ့လယ်ပိုင်းကျဟိုဘက်သွားလျှောက်ပြန်ညနေပိုင်းကျဟိုဘက်ရောက်သွားပြန်အဲ့လိုလျှောက်ပါမနေ့လည်းဒီနေရာပဲနေ့လည်းဒီနေရာပဲညနေပိုင်းလည်းဒီနေရာပဲဘုန်းကြီးတို့ယဟန္တာနဲ့ပုဂ္ဂိုလ်လူများဆိုတဲ့စာအုပ်ကြီးကိုဖတ်ကြည့်ပါယဟန္တာလို့ထင်ရှားကြော်စောတော်မူတဲ့မထေရကြီးတွေ သူတို့မှာဈဉ္ညာလန်းရှိပါတယ်အတောင်60များရှိတဲ့ဈဉ္ညာလန်းတလန်းပဲရှိပါတယ်ဘယ်ချိန်လျှောက်လျှောက်ဒီဈဉ္ညာလန်းပေါ်မှာပဲလျှောက်ပါတခြားနေရာတော့မလျှောက်ပါဘူးအဲဒါလမ်းတလန်းနဲ့ရွေးချယ်ထားတဲ့အခါကျတော့လမ်းမှာကမူလေးရှိမယ်သို့မဟုတ်ကိုသွားတဲ့လမ်းမှာအကောင်လောင်လေးတွေရှိမယ်စသည်ဖြင့်ဒါလေးတွေရှိနေရင်ပထမပိုင်းမှာယောဂီပုဂ္ဂိုလ်လမ်းပေါ်မှာစိတ်ကရရောက်ပါ နောက်ဒီနေရာလျှောက်ပံများတဲ့အခါကလည်းကြတော့ကိုယ်နေရာရဲ့အနေထားဘယ်နေမှာဘယ်နေရာလေးကကျင်းရှိတယ်ဘယ်နေရာလေးကတစ်ပင်လေးရှိတယ်ဘယ်မျက်ပုတ်လေးရှိတယ်ဘယ်နာပါရှိတယ်သိနေပြီဆိုတော့လမ်းပေါ်မှာစိတ်မရောက်တော့ကိုယ့်ရဲ့ဈဉ္ညာအာယုံပေါ်မှာပဲစိတ်လေးရောက်သွားတယ်ရှုမှတ်တဲ့အာယုံပေါ်မှာပဲစိတ်လေးရောက်သွားတယ်ညာခြေလမ်းတဲ့ကံမှာညာလမ်းနေယောဂီရှုနေတယ်ဘယ်ခြေလမ်းတဲ့ကံမှာဘယ်လမ်းနေယောဂီရှုနေတယ် ရှုနေတဲ့အခါမှာပထမပိုင်းမှာယောဂီပုဂ္ဂိုလ်ဟာအထူးစိတ်တွေမပြန့်လွင့်အောင်ဒီပုံမှာအာယုစိုက်ပြီးရှုနေရတာဖြစ်တော့ညာလန်းတဲ့ကံပါလေခြေတော့ဆိုတဲ့ပြညာတရံကြီးထင်းနေတယ်မျက်စိနဲ့ကြည့်နေတယ်မလို့ညာမျက်စိလေးနဲ့ကြည့်တယ်အဲဒီမှာခြေတော့ဆိုတဲ့ပုံတရံကြီးထင်းနေတယ်ဘယ်လန်းတဲ့ကံပါလေခြေတော့ဆိုတဲ့ပုံတရံကြီးထင်းနေတယ်အဲဒီလှမ်းနေတာတောင်းနေတာဘာလို့လဲဆိုရင်ငါငါအနေနဲ့လဲပါတယ် ဟိုမှာပြဉ္ညာကြီးလည်းထင်းနေတယ်အဲ့လိုဆိုရင်တရားမတွေ့သေးဘူးဒီပြဉ္ညာအာယုံပေါ်မှာပဲယောဂီရှိနေတယ်ဒါကိုယောဂီပုဂ္ဂိုလ်ဟာထက်ခါထက်ခါရှုပါဈဉ္ညာဒီလမ်းလေးတလမ်းပေါ်မှာဟိုဘက်ထိရောက်သွားရင်ရပ်ပါရပ်တဲ့အမူအရာလေးရှုပါတခါပြန်ပြီးလှည့်တဲ့အခါမှာလှည့်တဲ့အမူအရာလေးရှုပါခြေထောက်လေးလှည့်နေတာလေးကိုရှုရပါမျက်စိကမှိတ်ထားရပ်ပါသွားမဲ့ပဲမျက်နှာမူမိရင်ရပ်တယ်လို့ရှုပါ နှစ်ချက်သုံးချက်ရှုပြီးမှမျက်တော်လေးပြန်ဖွင့်ပြီးတော့ဆက်ပြီးတော့ဒီဘက်ကိုပြန်လျှောက်ပါအဲ့ဒီလိုလျှောက်တဲ့အခါမှာတေချာလေးလျှောက်ယောဂီသွားတာသွားမှန်တိသေးသေးချာချာမြင်အောင်ကြည့်သေးသေးချာချာမြင်အောင်ကြည့်ဆိုတာပဂရိမျက်စိနဲ့ကြည့်ရမှာလားဉာဏ်မျက်စိနဲ့လားတေချာဉာဏ်မျက်စိနဲ့မြင်အောင်ကြည့်ရွေ့နေတာလေးတွေ့ရ၏တင်းသွားတာလေးတွေ့ရ၏ထောင့်သွားတာလေးတွေ့ရ၏အဲ့ဒါဝါယောတတ္တတိ ပတ်တယ်လေဝါယောတာစူးကြည့်လိုက်အောင်ဘုန်းကြီးတို့ယောဂီများသွားတာသွားမှန်တိတေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တောင့်နေတာလေးတွေ့ရ၏ လေတဝါယောဓတတိလေတဝါယောဓတတိဟောသွားနေတဲ့ခိုက်လေးမှာကြည့်နေလေတရွေပြီးတရွေတရွေပြီးတရွေရွေ့သွားတဲ့သဘောလေးတွေ့မယ်တေချာစူးစိုက်ကြည့်ဆုံးကနေကြတော့တင်းသွားတာလေးတွေ့မယ်တောင်းသွားတာလေးတွေ့မယ်အဲ့ဒီမှာသွားနေတဲ့ခြေလမ်းတိုင်းခြေလမ်းတိုင်းမှာအဲ့ဒီလိုညာခြေလမ်းနဲ့ဒီတိုင်းပဲဘယ်ခြေလမ်းနဲ့ဒီတိုင်းပဲ ရွေ့ရွေ့ရွေ့ရွေ့ပြီးတော့တင်းသွားတာတောင့်သွားတာသိတယ်စောစောကတော့ခြေတော်ဆိုတဲ့ပညာကြီးတွေ့နေတယ်အခုကြတော့ခြေတော်ဆိုတဲ့ပညာတရားပြောက်ပြီးတော့ရွေ့ရွေ့သွားတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒါလေးကိုမတွေ့ရဘူးလားဒါတကယ်ကိုတဘာဝလေးမြင်နေပြီဒါတဘာဝလက္ခဏာပဲတကယ်ရွေ့သဘောတင်းသဘောတောင့်သဘောဒါလေးကိုတွေ့နေတာအဲ့ဒီအတိဟာအမှန်တိလားအမှားတိလားအမှန်တိမှုတရားသိတာလားမတရားသိတာလား တရားကိုသိနေပြီလေဝါယောဓာတ်ဆိုတာရုပ်တရားသိနေတဲ့စိတ်လေးကဘာတရားကဲအဲ့ဒီမှာအမှန်သိနေပြီရုပ်နဲ့နာမ်ကိုသူ့ဟာသူအမှန်သိသွားတာဒါဘုန်းကြီးတို့ယောဂီများဈဉ္ညာသွားရင်ဘာသွားရင်လဲဈဉ္ညာလျှောက်ပြီးသွားရင်လည်းဒီမှာတွေ့နေပြီအမှန်သိနေပြီနောက်ဒီချာလေးဘုန်းကြီးတို့ဒီမှာသုံးချက်မှတ်တာလေးမှတ်ကြည့်အောင်ကြွားတဲ့ခိုက်လေးမှာကြွားတယ်လမ်းတဲ့ခိုက်လေးမှာလမ်းတယ်ခြားတဲ့ကလေးမှာခြားတယ် ဒီကြွမှုလမ်းမှုချမ်းမှုကိုရှုတဲ့အခါသုံးချက်ရှုတဲ့အခါကျတော့နှင်းနှေးပဲရှုရတယ်ပုံမှန်လေးတေချာလေးကြွခိုက်ကလေးမှာတေချာကြည့်တပိုင်းသူ့ဟာသူကြွမှုလေးတပိုင်းပဲကြွမှုလေးစကနေကြွမှုလေးဆုံးထိတေချာကြည့်လမ်းတဲ့ခိုက်ကလေးမှာကြည်ပြားလေးလွတ်ပြီးတော့မှရှေ့ကိုလမ်းသွားတယ်အဲ့ဒီလမ်းနေတဲ့ခိုက်ကလေးမှာလည်းတေချာကြည့်အဲ့ဒီလမ်းမှုလေးဆုံးသွားတဲ့အခါမှချတဲ့ချမှုလေးစလာ အဲ့ဒီချားတဲ့ခိုက်လေးမှတေချာကြည့်ချားတယ်တေချာညံမျက်စိနဲ့မြင်အောင်ကြည့်ရဗာမျက်စိနဲ့ကြည့်မှလည်းညံမျက်စိနဲ့တေချာမြင်အောင်ကြည့်ရင်ကြွားခိုက်ကလေးမှဘုန်းကြီးတို့ယောဂီများတေချာလေးရှုနေတည်ရွေ့ပြီးတည်ရွေ့ရွေ့ပါလာတာတွေ့ရတယ်တခါတည်းဟောပြီးပါလာတာတွေ့ရတယ်ရွေ့ပါလာတဲ့သဘောဆိုရင်ဝါယောဓာတ်ပဲပေါ်နေတဲ့သဘောဆိုရင်တေဇောဓာတ်ပဲတေဇောဆိုတာပူမှုအေးမှုနှွေးမှု မီးတက်မီးဆိုတာအပေါ်လားအလေးလားတောင်ကလေလာရင်မြောက်ကိုပါသွားတယ်မြောက်ကလေလာရင်တောင်ကိုပါသွားတယ်ပေါ့လို့ပေါ့အဲ့ဒီမှာပေါ့တယ်ဒါကြောင့်မို့ပေါ့တဲ့သဘောလေးထင်ရှားရင်တေဇောတတ်တဲ့ထည့်ပြီးတော့ဒါတေဇောတတ်ရဲ့သဘောထင်ရှားတယ်တကယ်လို့ကြွားတဲ့ကိကလေးမှာကြွားလာတဲ့ဒီကြွားမှုလေးကလေးပါလာတယ်ဆိုရင်အဘောတတ်အဘောဆိုတာယူစည်းဖွဲ့စည်းရေးတတ် ရေကိုပုံးတဲ့ထဲဆွဲကြည့်မကြည့်ဘယ်လိုနေလဲလေးနေတယ်ဟောလေးသဘောထင်ရှားရင်အဲ့ဒီမှာအဘောဓာတ်တဲ့တဲ့အဲ့တော့ကြွားခိုက်ကလေးမှာဒီလိုရွေသဘောလေးထင်ရှားတာရှိတယ်တခါတရံပေါ့သဘောလေးထင်ရှားတာရှိတယ်တခါတရံလေးသဘောလေးထင်ရှားတာရှိတယ်နောက်လှမ်းတဲ့ခိုက်ကလေးတခြားကြည့်ရင်လှမ်းတဲ့ခိုက်ကတော့ရွေနေတဲ့သဘောနဲ့တင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒါပဲဝါယောဓာတ်ပဲထင်ရှားတယ်အေးချားနင်းလိုက်တဲ့ခါကျတခြားကြည့် တရွေ့ပြီးတရွေ့ရွေ့ပြီးကျသွားတဲ့သဘောလေးထင်ရှားရင်ဝါယောဓာတ်သို့မဟုတ်လေးပြီးကျသွားတယ်လို့ထင်ရှားရင်အဘောဓာတ်ဟောချပြီးပြီကျမ်းကိုကျမ်းနဲ့ထိပြီထိတဲ့ခါကျတော့မာသဘောပျော့သဘောမတွေ့ဘူးလားနုညံ့သဘောကြံထမ်းသဘောမတွေ့ဘူးလားအဲ့ဒါပထူကြီးဓာတ်ဘာတတ်ပါလိမ့်မလဲတခါတင်ရမှာဘုန်းကြီးတို့ယောဂီများဖဏကလေးချွတ်ထားတဲ့အခါဒီမှာကျမ်းနဲ့ထိရင်ကျမ်းနဲ့အေးနေတာမတွေ့ရဘူးလားဟော တကယ်လို့ဟိုကြောက်ပြင်းပေါ်မှာသွားပြီးနင်းလိုက်ရင်နှွေးနေတာပူနေတာမတွေ့ရဘူးလားဒီအဲ့ဒါကြတော့တေဇောတန်နင်းခိုက်လေးမှာပထဝီတန်လည်းထင်ရှားတယ်တေဇောတန်လည်းထင်ရှားတယ်ဒုခိုက်လေးနဲ့တူပဲကိုကသိသွားရမှာဒါကြောင့်စူကြည်ကြွတံကြွမှန်းသိသေးသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ ပေတဝါယောတတ္တတိပေတဝါယောတတ္တတိချံကြွားတာကြွားမှန်းသည်ကြွားတာကြွားမှန်းသည်ဒေသေးချာချာမြင်အောင်ကြည်ဒေသေးချာချာမြင်အောင်ကြည်ပေါ်နေတာလေးတွေ့ရ၏ပေဒတိဇောတတတိပေဒတိဇောတတတိကြွားတာကြွားမှန်းသည် သေးသေးချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ဧဒအာဘောတတ္တိဟိုကြွတိုင်းကြွတိုင်းဟာအကြွချင်းတူရလားတခါတည်းရရွေသဘောတင်ကြတယ်တခါတည်းရပေါ်သဘောတင်ကြတယ်တခါတည်းရလေးသဘောတင်ကြတယ်ဒါသူသဘောပဲကိုယ်နဲ့ဘာမှမဆိုင်သူသဘောတိုင်းသူဖြစ်နေတာဟောလှမ်းခိုက်ကလေးကြည့် စုလန်းတာလှမ်းမှန်းသည်သေးသေးချာချာမြင်အောင်ကြည့်၍နေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တောင့်နေတာလေးတွေ့ရ၏ဧတဝါယောတတ္တတိ ဟောလမ်းကိုက်မှာကြတော့ရွေသဘောတင်းသဘောတောင်းသဘောတဝါရောတတ်ကြည့်တယ်ပဲရွေတဲ့အခါမှာဘုန်းကြီးတို့တေချာစူးစိုက်ပြီးတတိအသမารီအားကောင်းတဲ့ပုဂ္ဂိုလ်မှာပို့သိတာတရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေရွေရွေသွားပုံလေးကိုသိတယ်အဲ့ဒီလိုချီလန်းလှမ်းပြီးတော့လှမ်းနေတဲ့ခိုက်တွေမှာဒီဘက်ကတစ်ဖက်ကခန္ဓာကိုယ်တစ်ခုလုံးရဲ့ဝိတ်ကိုထမ်းထားတယ်အဲ့ဒီဘက်ကိုအာယုံပြုကြည့်ရင် တောင့်တင်းနေတဲ့သဘောမတွေ့ရဘူးလား ထောက်ကန်နေတဲ့သဘောမတွေ့ရဘူးလားအဲ့ဒါလည်းဝါယောဓာတ်ပဲဘာဓာတ်ပါလိမ့်မလဲဝါယောဓာတ်ပဲတင်စားအဲ့တော့ကြည်လန်းလှမ်းလို့ဆုံးသွားပြီဆိုရင်ချမ်းနေမယ်အဲ့ဒီခါလေးကိုဒီချာကြည့်ရင်ချမ်းတဲ့သဘောလေးရွေ့နေတဲ့သဘောအသုံးမှုလေးချသွားတဲ့သဘောတင်စားမယ်ဆိုကြည့်ချာဒံချမ်းမှန်တိချာဒံချမ်းမှန်တိတိတိချာချာမြင်အောင်ကြည့်တိတိချာချာမြင်အောင်ကြည့်ရွေ့နေတာလေးတွေ့ရ၏ သေတာဝါယောတတ္တတိခြားတာခြားမှန်သည်သေးသေးချာချာမြင်အောင်ကြည့်လေးနေရာလေးတွေ့ရ၏ဧတာအဘောတတ္တိဧ ဟိုကြွားခိုက်လမ်းခိုက်ချားခိုက်မှာသူ့တဘာဝအတိုင်းသူပဲနော်သဘောလေးတွေကြီးချင်းရှားတယ်ခြေတော့ဆိုတာထင်ရှားသေးလားခြေတော့ဆိုတဲ့ပညာတရံပျောက်ပြီးတော့ပရမတ်သဘောလေးတွေတွေ့နေဘာတွေတွေ့နေတာလဲတကယ်ကိုသဘောလေးတွေတွေ့နေတာအဲဒီတော့သဘောလေးတွေကိုသိချမ်းမြင်လာပြီသဘောလေးတွေတွေ့နေပြီဆိုရင်တရားတွေ့နေတာနောက်ခြေပေါ်ကနေကျမ်းနဲ့ထိလိုက်တဲ့အခါကျတော့သောသောကပြောတဲ့အတိုင်းမာသဘောပြောသဘော ကျန်သဘောနှုတ်သဘောပူသဘောအေးသဘောမတွေ့ရဘူးလားဆိုလိုက်ထိရာထိမှန်းသည်ထိရာထိမှန်းသည်သေးသေးချာချာမြင်အောင်ကြည်သေးသေးချာချာမြင်အောင်ကြည်မာနေရာလေးတွေ့ရ၏မာနေရာလေးတွေ့ရ၏ပြော့နေရာလေးတွေ့ရ၏ပြော့နေရာလေးတွေ့ရ၏ကျန်းနေရာလေးတွေ့ရ၏ကျန်းနေရာလေးတွေ့ရ၏နုညံတာလေးတွေ့ရ၏ ဟေတာပထဝီဓတတိထိရာထိမှန်သည်သေးသေးချာချာမြင်အောင်ကြည့်ဟောအေးနေတာလေးတွေ့ရ၏နွေးနေတာလေးတွေ့ရ၏အေရာတေဇောတတ္တိသေ ဈဉ္ညာလျှောက်ရှုမှရင်လည်းတန်၄ပါးမတွေ့ရဘူးလားမတွေ့ရပါဘူးအဲတန်၄ပါးဆိုတော့ဘုန်းကြီးယောဂီများတရားခန္ဓာကြီးရှုနေတယ်ဆိုတာဒီခန္ဓာကြီးမှာရှိတာအလုံးဖွဲ့စည်းထားတာကဒီတန်၄ပါးနဲ့ဖွဲ့စည်းထားတာအဲ့ဒါကိုငါသူယောက်ျားမိန်းမလို့ထင်နေတာအဲ့ဒီအထင်ကအမှန်လားအမှန်လားအမှားသည်သိနေတာအခုသေးသေးချာချာဉာဏ်နဲ့ကြည့်လိုက်တော့စဉ္ညာသွားနေတာလေးကြည့်လိုက်တာနဲ့ပဲဟောတသဘာဝကြီးမတွေ့ရဘူးလားဗျာ ကဲပထဝီအဘောတည်ဆုံးဝါယောဆိုတဲ့ဓာတ်ဘောလေးတွေတွေ့နေတာဆိုတော့အမှန်သိတာလားအမှားသိတာလားဟောအမှန်သိတယ်အမှန်သိတာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီအမှန်သိဆိုတဲ့ဓာတ်ဘောလေးတွေဟာယုတ်တရားလားနံတရားလားသိသိနေတဲ့စိတ်ကလေးကကဲဒီတော့ကြွတယ်လို့ရှုလိုက်တဲ့ကံမှလည်းယုံနေနာလှမ်းတယ်လို့ရှုတဲ့ကံမှလည်းယုံနေနာချတယ်လို့ရှုတဲ့ကံမှလည်းယုံနေနာ တီးတယ်လို့ယူတဲ့အခါမှာလေယုံနေတာယုံနံကလွယ်ပြီးတခြားများရှိသေးရလားငါဆိုတာရှိရလားသူဆိုတာရှိရလားယောက်ျားမိန်းမပုဂ္ဂိုလ်တ attva ရှိရလားဟောဘသူနဲ့ဘသူပဲရှိတယ်ကဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများယောဂီရဲ့အတိနဲ့တဏ္မာသွားရင်သွားတယ်လို့သိသွားတယ်အတိနဲ့တူသေးရလားတဏ္မာပုဂ္ဂိုလ်ရဲ့အတိကတတ္တုပန္နတိပစေတိတတ္တဝါဟုသိတဲ့အတိ ဟောအတ္တတင်ညာဥက္ကဋ္ဌတိငါဆိုတဲ့သိတဲ့အတိအခုယောဂီရဲ့အတိကြတော့အဲ့ဒီပုဂ္ဂိုလ်တ attva ငါဆိုတာရှိသေးရလားဘသူနဲ့ဘသူရှိတာလဲကဲယုံနဲ့နာမည်အဲ့လိုအမှန်သိသွားတာဒါကြောင့်မို့ယောဂီရဲ့အတိကကမ္မထန်လဲမြည်တယ်တတိပဋ္ဌာန်ဘာဝနာရောမမြည်ဘူးလားဒါယုံနဲ့ရင်ယောဂီပုဂ္ဂိုလ်ကအမှန်တိုင်းသိသွားတာဒါယောဂီရဲ့အတိဒါကြောင့်မို့စောစောကပြောတဲ့ ဝေဖန်ပြီးတော့ပြောဆိုနေတဲ့ပုဂ္ဂိုလ်ကြီးဟာသူပြောနေတာတွေဟာငါသူပြောချမ်းမိမှပုဂ္ဂိုလ်တ attva သွားရင်သွားမှသိတာတာမပုဂ္ဂိုလ်ကြီးလည်းမကျွမ်းမှလည်းသိတာပဲခွေးမိခွေးလည်းသိတာပဲဒီလိုသွားရင်သွားတယ်လို့သိရုံလေးနဲ့ကမ္မထံဖြစ်နိုင်ပါမလားဝိပဿနာဉာဏ်ဖြစ်နိုင်ပါမလားလို့ပြောတဲ့အပြောဟာမှန်သလားမှားသလားလုံးဝမှားပါတယ်တကယ်လက်တွေ့ချင်းကြည့်ပါလက်တွေ့အားထုတ်ကြည့်ပါဒီနေ့ဘုန်းကြီးတို့ယောဂီများအခုဈဉ္ညာရှောင်နေတာကိုဘုန်းကြီးလေ့လာကြည့်ပါ မြူတန်ယောဂီပိုင်းကဆိုရင်လည်းမြူတန်ယောဂီပိုင်းကိုတေချာချက်ချက်နန်းနာရှုနေတာကိုတွေ့ရပါတယ်။မြူသမီးယောဂီပိုင်းမှာဆိုရင်လည်းတေချာချက်ချက်နန်းနာကိုရှုနေတာတွေ့ရပါတယ်။အဲဒါဒီလိုလေးပဲကိုယ်လည်းအလေးချင်းရှိထားတဲ့ပုဂ္ဂိုလ်ဈဉ္ဉံကိုအလေးချင်းရှိထားတဲ့ပုဂ္ဂိုလ်ဟာတကယ်လို့ကိုယ်တစ်ချိန်လုံးကရှုတော့ရှုနေတယ်တေချာကွဲကွဲပြားပြားမသိဘူးဆိုရင်အခုရှုပါ။ဘုန်းကြီးကယောဂီတို့ကိုတရားပေးနေတယ်တရားပြနေတယ်ဆိုတာ စာသဘောနဲ့ပြောနေတာမဟုတ်လက်တွေ့ကင်ပြတယ်လို့ဘုန်းကြီးပြနေတာပါဒီလိုရှုရင်ဒီလိုသိမယ်ဒီလိုတွေ့မယ်ဒီလိုမြင်မယ်ဆိုတာတွေဘုန်းကြီးပြောနေတာပါဒါဘုန်းကြီးတပါးလည်းသိဖို့မဟုတ်ဘူးယောဂီတို့ကိုယ်တိုင်ရှုရင်းနဲ့ရှုရင်းနဲ့ဒီတိုင်းဒီတိုင်းသိသွားမယ်ဒီတိုင်းသိရင်ဒါအမှန်သိပဲအမှန်သိဆိုတော့အမှန်သိပြီဆိုရင် အမှားသိပြီဘာဖြစ်သွားလဲပျောက်သွားပြီဒါကြောင့်မို့ဒီလိုဈဉ္ညာလျှောက်ရှုရင်းနဲ့ရော အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမပြုတ်ဘူးလားဈဉ္ဉံတလန်းနှလန်းလေးရှောက်ယုံနေကိုပြုတ်သွားတယ်တေချာရှုကြည့်ဘုန်းကြီးတို့တတန်တရာလုံးကဆွဲလာခဲ့တဲ့ဒီဒိဋ္ဌိလုံးဝပင်နိုင်သွားတယ်အလင်းရောက်တာနဲ့အမောင်ပါဖြစ်သွားပြီလေအမောင်ပြုတ်သွားတာပဲဒါကြောင့်မို့ဘုန်းကြီးတို့ဒီသွားမှုနဲ့စပ်ပြီးတော့အဲ့ဒီမှာအထက်ကရာဆရာဖွင့်ပြထားတာရှိတယ်ကိုကိစ္စတိကတ္တကမနာ ကိန်းကရဏံကိစ္စတိဆိုပြီးတော့အဲ့ဒီမှာမိဂွန်း၃ခုကိုတခါလေအထက်ကရာဆရာဖွင့်ပြပြန်တယ်ကောကိစ္စတိဘယ်သူသွားသနည်းကောကိစ္စတိဘယ်သူသွားသနည်းကတ္တကမဏံတဲ့ဘယ်သူဤသွားမှုနည်းကိန်းကရဏံကိစ္စတိဘယ်အကြောင်းကြောင့်သွားသနည်းဟောမိဂွန်း၃ချက်အဲ့ဒီမိဂွန်း၃ချက်ကိုပဲအထက်ကရာဆရာကပြန်ပြီးတော့ဖြေကြားထားပါတယ် လေးချပြေထားပြေချထားပါစိတ်တကရိယာဝါယောဓာတုဝိဖာရိနာဒီသုံးခုထဲမှာကောကိစ္စတိဘယ်သူသွားတယ်နည်းဆိုပုဂ္ဂိုလ်တ attva ဘယ်သူမှသွားတာမဟုတ်ဘူးတဲ့ကတ္တကမနာနဲ့ဘယ်သူဤသွားမှုနဲ့တ attva ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်တစုံတယောက်မှသွားတာမဟုတ်ဘူးတဲ့ဒီလိုဆိုရင်ကိဉ္ကရဏကိစ္စတိတွေဘယ်အကြောင်းကြောင့်သွားတယ်လဲဆိုတဲ့နံပါတ်3မိပေါ့ အဲ့ဘယ်အကြောင်းကြောင့်သွားတယ်လဲဆိုတဲ့အမေးကိုတော့အဖြေကစိတ်တကရိယာဝါယောဓာတုဝိပါရိနာစိတ်ကပြုတ်သောတောင့်တင်းလှုပ်ရှားမှုဤပြန့်နှံ့လှုပ်ရှားခြင်းကြောင့်ကိစ္စတိသွားတယ်စိတ်ကသွားခြင်းလို့ယုတ်ကြီးပါဖြစ်နေတာလေသွားနေတာဘုန်းကြီးတို့ယောဂီများဒါကိုပို့ပြီးတော့ပေါ်လွင်အောင်ရှင်းလင်းအောင်ထုံဖွင့်ပြထားသေးတယ်တသမထို့ကြောင့်ဣဒံဤသွားလျင်သွားသည်ဟုသောယောဂီပုဂ္ဂိုလ်သည်တဲ့ အင်းဝပဇာနာတိတဲ့ဤသို့အပြန်အားဖြင့်သိတယ်ဒါယောဂီရဲ့သိပုံလေးကိုဖွင့်ပြထားတယ်ယောဂီကဘယ်လိုသွားရင်ဘယ်လိုသိတယ်လဲဆိုတာလေးကိုတေချာဖွင့်ပြထားတယ်ကိစ္ဆာမိတိစိတ်တာသွားမည်ဟုကြံစီသော စိတ်သည်ဥပ္ပစ္စတိရှိဟုဆိုတာဖြစ်ပေါ်တယ်ပြဘုန်းကြီးတို့ယောဂီများသွားတဲ့အခါမှာသွားတာကအရင်လားသွားမည်လို့ကြံတဲ့စိတ်ကအရင်လားဟေးစိတ်ကဥဆောင်နေတာ ဘာလို့ဥဆောင်နေတာအခုဒီကနေ့ဘုန်းကြီးဒီနာကနေပြီးတော့9နာရီထိုးရင်တရားသိမ့်မယ်တရားသိမ့်ပြီးတော့ယောဂီပုဂ္ဂိုလ်ဟာတဏှာကြီးလုံးလုံးမလုံးမရှားထိုင်ပြီးတော့တရားအယုံပြုနာကြနေတော့အောက်ပိုင်းခန္ဓာကိုယ်ကြီးပူလာမယ်ညောင်းလာမယ်တောင်းလာအဲ့တော့တရားလည်းပြီးသွားပြီဆိုတော့ထားခြင်းစိတ်ကပထမမပေါ်ဘူးလားဟဲ့ထားခြင်းစိတ်ကလေးပေါ်တော့မှခန္ဓာကိုယ်ကြီးကစိတ်တကရိယာဝါယောဓာတုဝိပါရိဏစိတ်ကပြုတ်အပ်တဲ့ တောင့်တင်းလှုပ်ရှားမှုတွေဖြစ်လာအဲ့ဒီတောင့်တင်းလှုပ်ရှားမှုကနေပြီးတော့ဝိညာဉ်တင်ကာယဝိညာဉ်ဆိုတဲ့တတ္တိထုကို ဖြစ်ပေါ်လာတယ်တဲ့ဒါကြောင့်မို့ကိစ္စမိတိစိတ်တံသွားမိဟုကြံစီသောစိတ်တွေဥပ္ပစ္စတိရှိဟုဆိုဖြစ်ပေါ်တယ်တန်ထိုစိတ်ကဝါယာဇနီးတည်တောင်တင်းလှုပ်ရှားမှုကိုဖြစ်ပေါ်စေတယ်ဝါယောအဲ့ဒီတောင်တင်းလှုပ်ရှားမှုကဝိညာဉ်တင်ကာယဝိညာဉ်လို့ဆိုရဲ ဝကကာယဝိညာဉ်လို့ခေါ်တဲ့တွန်းကံမှုတတ္တိအထူးကိုဇနေတိဖြစ်ပေါ်စေတယ်။ဒါကြောင့်စိတ်တကရိယာဝါယောဓာတုဝိပါရိနာစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့်တကလတ္တကာယတ္တဟောဒီခန္ဓာကိုယ်ကြီးဤတဲ့ပုရတော်အဘိနိဟာတော်ရှေ့ဘက်ကိုတဲ့တဲ့ဆောင်းသွားခြင်းကိုကမနန္တိဝုစတိသွားတယ်လို့ခေါ်ဆိုရတယ်။ရှင်းရှင်းလေးပဲသွားမယ်လို့ဉာဏ်နဲ့စိတ်ကဖြစ်တယ်။ ဟောစိတ်ကပထမဦးဆုံးဖြစ်လာတယ်အဲ့ဒီဖြစ်လာတဲ့စိတ်ကြောင့်ဝါယောဓာတ်တွေတွန်းကန်မှုတတ္တိကျိုးတွေဖြစ်လာတယ်အဲ့ဒီကနေပြီးတော့တဆင်ကာယဝိညာဉ်လို့ဆိုတဲ့ခန္ဓာကိုယ်ကြီးကိုတွန်းကန်မှုတွေဖြစ်လာပြီးတော့တဖြည်းဖြည်းစိတ်ဓာတ်ကရိယာဝါယောဓာတ်တွေဝိပါရဏစိတ်ကသွားခြင်းမှုတွေဖြစ်လာတဲ့အတွက်ကြောင့်မိုးစိတ္တဇဝါယောဓာတ်တွေတွန်းကန်မှုကြောင့်ကမဏတိကစ္စပုစတိတဲ့သွားမှုဆိုတာဖြစ်တယ်ဆိုတော့သူ့ကိုသေးသေးချာချာလေးပြောလိုက်ရင်သွားခြင်းနဲ့စိတ်နှံအကြောင်းကြောင့်သွားမှုဆိုတဲ့ရုပ်အကျိုးမဖြစ်ဘူးလား နဲ့သွားကျင်တာကနာမည်ဟုတ်တယ်မို့လားသွားနေတာကပါလေကဲသူရောငါရောယောက်ျားမိန်းမဆိုတာဟုတ်ရလားသူမဟုတ်ငါမဟုတ်အဲဒါနာနေယုတ်နာယုတ်နှစ်သိန်းအမြင်ရှင်သွားရင်အလုတ်လုတ်သွားရင်ဘာလုတ်လုတ်မှလဲရှုမှတ်မှုအလုတ်လုတ်မယ်ဟုတ်တယ်မို့လားဒီတိုင်းတမန်ငါရှံကသွားတာမျိုးငိတိငိမောသွားတာမျိုးအတွေးနဲ့သွားတာမျိုးတွေရှောင်မှာ ခုယောဂီများကတချို့ယောဂီတွေဒီမှာတော့မဟုတ်ပါဘူးခုလူမြန်မာနိုင်ငံမှာပေါ့သွားတဲ့အခါမှာတချို့ပုဂ္ဂိုလ်ကဟန်နဲ့သွားတာရှိတယ်သွားနေတာသူ့ကိုယ်သူဟန်နဲ့ပန်းနဲ့သွားနေတာရှိတယ်တချို့ပုဂ္ဂိုလ်ကြတော့သွားနေတယ်အကြံနဲ့သွားနေတယ်တွေးနဲ့သွားနေတာသူကြည့်ရင်တော့မှတ်စိတ်နေတဲ့အတိုင်းအတွေးနဲ့သွားအကြံနဲ့သွားနေတယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ကသွားရမှာမဟုတ်ဘူးယောဂီသွားရမှာကဉာဏ်နဲ့သွားရမှာ ဗာနဲ့သွားရမှာလေဉာဏ်နဲ့သွားရမယ်ရှုမှတ်မှုမှတ်ဉာဏ်လေးနဲ့တတိဥစည်းတဲ့မှတ်စိတ်ကလေးနဲ့ဉာဏ်လေးနဲ့သွားရမယ်အဲ့လိုဉာဏ်လေးနဲ့သွားမှအခုပြောတဲ့အတိုင်းကြွားကြိုက်လေးမှာရွှေသဘောလေးတွေတောင်သဘောလေးတွေလေးသဘောလေးတွေပေါ်သဘောလေးတွေတွေ့မယ်လမ်းကြိုက်ကလေးမှာတင်းသဘောတောင်သဘောရွှေသဘောတွေတွေ့မယ်ခြားကြိုက်ကလေးမှာဘုန်းကြီးတို့လေးသဘောပေါ်သဘောလေးတွေတွေ့မယ်နင်းကြိုက်ကလေးမှာမာသဘောပြိုသဘောလေးတွေတွေ့မယ်တကယ်သူ့ရဲ့သဘာဝလေးတွေမြင်ပြီဆိုရင် အဲဘုန်းကြီးတို့ဒီမှာခြေတော့ဆိုတဲ့ပညာတဏ္ဍာကြီးလည်းလုံးဝပျောက်သွားသလိုသွားနေတာလည်းဘသူသွားနေတာလဲဆိုရင်စိတ်နာငါသွားခြင်းလို့ဘသူကသွားနေတာလဲရုပ်ကြီးသွားနေတယ်ဆိုတာထင်ထင်ရှားရှားမတွေ့ရဘူးလားကဲအဲ့လိုတွေ့ရတဲ့ပုဂ္ဂိုလ်ယောဂီပုဂ္ဂိုလ်ကြတော့ဘုန်းကြီးတို့ဒီမှာတတ္တုပန္နတိပဇယတိတတ္တဝါဆိုတဲ့ဆွေလန်းရှိသေးရလားအတ္တပညာဥက္ကာတိတိအသက်ကောင်ငါကောင် သွားနေတယ်ဆိုတာရောရှိသေးရလား မရှိတော့တဲ့အတွက်ကြောင့်မို့အဲ့ဒီယောဂီပုဂ္ဂိုလ်ဈဉ္ညာသွားနေတာကမ္မထံရောမမြည်ဘူးလားတတိပဋ္ဌာန်ဘာဝနာရော မဖြစ်ဘူးလားတကယ်ကာယ ानु ပဒနာတတိပဋ္ဌာန်ပဲဘာတတိပဋ္ဌာန်လဲကာယ ानु ပဒနာတတိပဋ္ဌာန်ပဲဒီတိုင်းလေးနဲ့ဘုန်းကြီးတို့ယောဂီများဒီသူ့ရဲ့သဘာဝယုံနာလေးကိုသိသိနေပြီဆိုရင်ဆက်ပြီးရှုနေဆက်ပြီးရှုနေဒီဈဉ္ညာမှတ်ပြီးကိုဆက်ရှုနေတဏှာကြီးကုံရင်ကုံသွားပြီစီ ရှုမှတ်မှုအာယုံမိနေပြီဆိုရင်ဆက်ရှုဟောနောက်တစ်ချိန်ထိုင်ခြင်းရောက်နေပြီငါထိုင်ခြင်းမမိဘဲနေလိမ့်မယ်ဆိုရဲကြောင်းကြမှုမရှိနဲ့ဈဉ်ဉဏ်အမှတ်ကောင်းကောင်းမိနေပြီဆိုရင်ဆက်ရှုနေအဲ့လိုဆက်ရှုနေရင်သောသောကပြောတယ်သွားခြင်းနဲ့စိတ်နှံကြောင်းသွားမှုဆိုရဲရုပ်ကျိုးမဖြစ်ပေဘူးလားအကြောင်းနဲ့အကျိုးလေးတွေသဘောပေါက်သွားလိမ့်မယ်အကြောင်းနဲ့အကျိုးလေးတွေသဘောပေါက်သွားလိမ့်မယ်သူဟာသူညာလန်းနဲ့ဘယ်လန်းနဲ့ရှုနေရင်းနဲ့ ကြွားတယ်လမ်းနေချတယ်ရှုနေရင်းနဲ့သူ့အကြောင်းသူ့အကျိုးတွေအကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့သဘောတွေ့လိမ့်မယ်ဆက်ပြီးရှုနေတဲ့ခါကလာကြတော့ဈဉ္ညာသွားရင်းနဲ့ရှင်လန်းလေးဒီမှာကြွားမှုလေးစလာတယ်ကြွားမှုလေးဆုံးသွားတယ်ကြွားတယ်လို့ရှုလိုက်တဲ့နဲ့ကြွားမှုလေးမရှိတော့လန်းတာလေးစလာတယ်လန်းတာလေးဆုံးသွားတယ်ဒီမှာလန်းတယ်လို့ရှုတာလေးနဲ့အစနဲ့အဆုံးသိနေပြီဟောချားတယ်လို့ရှုလိုက်တာနဲ့ဟောအစနဲ့အဆုံးသိနေပြီ အစဆိုတာဖြစ်ပြီးတော့အဆုံးဆိုတာဘာလဲပြက်သွားတာအဖြစ်နဲ့အပြက်ကိုသိတာဘာနဲ့ဘာသိတာလဲအဖြစ်နဲ့အပြက်ကိုသိတာယောဂီဉာဏ်မပေါ်သေးရင်တော့မသိဘူးနော်ဒါဘုန်းကြီးကဒီလိုရှုရင်ဒီလိုသိနိုင်တယ်ဆိုတာလေးကိုသာလမ်းကြောင်းပြောပေးတာနော်တကယ်ဉာဏ်နဲ့သိဖို့ကြတော့ဘုန်းကြီးလိုရမှာလားယောဂီတို့လိုရမှာလားယောဂီတို့ကိုယ်တိုင်တို့လိုရမှာယောဂီတို့ကိုယ်တိုင်လှုပ်လို့မှယောဂီတို့ကိုယ်တိုင်တွေ့မယ်ယောဂီတို့ကိုယ်တိုင်တွေ့မှ ဒီတရားဟာမှန်တယ်လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်တုန်းကတို့မြတ်စွာဘုရားပွင့်ထွန်းပေါ်ဟုတ်တယ်ဆိုတာမှန်တယ်ဒီတရားတွေဟာမြတ်စွာဘုရားဟောခဲ့တဲ့တရားစစ်တရားမှန်နေမှန်တယ်ဒီတန်ဃာတို့တွေဟာမြတ်စွာဘုရားရဲ့ဒီပိသတန်ဃာတို့တွေဆိုတာစစ်တီပဲဆိုတာကိုယုံကြည်မှုတွေပို့ပြီးတော့ခိုင်မြဲသလားမခိုင်မြဲဘူးလားခိုင်မြဲသွားတယ်ဒါကိုယ်တိုင်မတွေ့ပဲနဲ့တော့မခိုင်မြဲသေးဘူးဒါကြောင့်ကိုယ်တိုင်တွေ့အောင်ကိုယ်တွေ့ဉာဏ်မြင်ပေါက်မြောက်အောင် ခန္ဓာညာရောက်ခန္ဓာညာရောက်ဆိုတာအဲ့ဒီတိုင်းညာရောက်အောင်ရှုရမှာဟုတ်တယ်မို့လားညာရောက်အောင်သိချင်ရှုရမှာအခုဘုန်းကြီးယောဂီတို့ကိုကြွတယ်လို့ရှုရင်ဘယ်လိုသဘောတွေတွေ့လိမ့်မယ်လှမ်းတယ်လို့ရှုရင်ဘယ်လိုသဘောတွေတွေ့နိုင်လဲချတယ်လို့ရှုရင်ဘယ်လိုသဘောတွေတွေ့နိုင်လဲဆိုတာတွေ့ပုံလေးကစပြီးဘုန်းကြီးပြောနေပြီနိဒါကိုကိုယ်တိုင်စူးစမ်းကြည့်ဖို့ပဲလိုတယ်ကိုကဘာမှလည်းမကြိုးစားပဲနဲ့ဟိုဘာမှလည်းမဖြစ်ပါဘူးကွာလို့ပြောနေရင်ကတော့ဒါလူညံ့မယ်ကိုယ်တိုင်ကြိုးစားမကြည့်ဘူး ကိုယ်တိုင်ကြိုးစားကြည့်ပါကိုယ်တိုင်ကြိုးစားရင်ကိုယ်တိုင်တွေ့မယ်ကိုယ်တိုင်မြင်မယ်ကိုယ်တိုင်သိမယ်တကယ်ကိုဈဉဏ်လျှောက်ရင်းနဲ့ပဲဖြစ်မှုပြက်မှုသဘောတွေကိုကိုယ်တိုင်တွေ့တဲ့ဉာဏ်လေးပေါ်လာလိမ့်မယ်အဲ့ဒီကနေဆက်လက်ပြီးတော့ရှုသွားရင်ဘုန်းကြီးတို့ယောဂီများအမြဲတမ်းဖြစ်ပြနေလို့ဘုန်းကြီးတို့ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းမဖြစ်လို့အစိုးမရတဲ့အနတ္တဒီအနတ္တနုပဒနာဉာဏ်ဤအစစ်အအားပြည့်ပြီဆိုရင်တော့မညာပူညာနိဗ္ဗာန်မျက်မှောက်မတွေ့နိုင်ဘူးလား မြတ်စွာဘုရားလက်ထက်ကဟောဒီလိုဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့တရားဓုရသွားတဲ့ပုဂ္ဂိုလ်နောက်ဆုံးယဟန္တာဖြစ်တဲ့ပုဂ္ဂိုလ်ကဘာလို့လဲဆိုရင်သူဘတ္တပဲဒီသူဘတ္တယဟန္တာရှင်အနန္ဒာမဟုတ်ဘူးသူဘတ္တမြတ်စွာဘုရားပြိဋိဘသံဃာနီးနီးမှာယဟန္တာဖြစ်တာဘာလို့လဲသူဘတ္တသူယဟန္တာဖြစ်ပြီးတာနဲ့မြတ်စွာဘုရားပြိဋိဘသံဃာပဲဟိုက ညီတော်အနန္ဒာကပြိဋိဘာစံပြီးမှဖြစ်တာပုဂ္ဂိုလ်ရအများကြီးရှိတယ်။ဒါကမြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်မြတ်စွာဘုရားရဲ့နောက်ဆုံးယန္တာသူပဲ။အဲဒီမှာသူပ္ပဒကမြတ်စွာဘုရားထံမှာကမ္မထံတောင်းတယ်။မြတ်စွာဘုရားကကမ္မထံပေးတယ်။ဘာပေးလဲဆိုတော့ဒီတတိပဌံမိခင်ကျင့်စဉ်ကြီးပေးလိုက်တာ။တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မတာတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိမိခင်ဘယ်နှပါလဲ။ ကျင်းချုံလိုက်ရင်၃ပါးချုံလိုက်ရင်ဘယ်နှပါးလဲသီလမဲ့ခင်ပညာမဲ့ခင်ဒါပဲ၃ပါးပဲချုံလိုက်ရင်၃ပါးလေသီလမဲ့ခင်ဆိုတာဘုန်းကြီးတို့ယောဂီများသီလစောင့်တည်ထားပြီးစင်ကြင်အောင်ဆောင်ထိန်းထားရင်တမ္မာဝါစာတမ္မာကမ္မတတမ္မာအာဇီဝသီလမဲ့ခင်မပြည့်စုံဘူးလားတမာရီမဲ့ခင်ဆိုတာအခုယောဂီပုဂ္ဂိုလ်များ ရှုတဲ့အခါမှာအခုယေရှုရှင်မာဇီဆရာတော်ဘုရားကြီးရဲ့ဥပနိတ္တရာတိုင်ရှုမယ်ဆိုတော့ ဝမ်းမဲရဲ့ဖောင်းမှုပိန်မှုအာယုံလေးကိုရှုနိုင်အောင်ကြောင်းကြဆိုင်အားထုတ်မှုမပါဘူးလားဒါတမ္မာဝါယမမေခင်ဟိုကပေါ်လာတဲ့အခါကျတော့ဝမ်းမဲကလေးတပြီပြီးတပြီဖောင်းလာတာတွေ့လိုက်တဲ့အခါဖောင်းတယ်မရှုမှတ်ဘူးလားတမ္မာတတိမေခင်အဲ့ဒီလိုရှုမှတ်လိုက်တဲ့အခါမှာဖောင်းအာယုံလေးပေါ်မှာရှုစိတ်ကြီးကပ်ပြီးတော့မတည်ဘူးလားဒါတမ္မာတမာတိမေခင်ဟောတမာတိမေခင်၃ပါးဟောပြည့်သွားပြီဒီပုံမှာရှုစိတ်ကလေးဓက္ကဓက္ကရှုလို့ရှုစိတ်ကလေးတည်မှုမြင်လာပြီ ဒီပုံမှာအာယုဆွဲဆွဲမြဲမြဲတမာတိလေးတည်နေပြီအားကောင်းလာပြီဆိုတဲ့အခါကျတော့ယောဂီပုဂ္ဂိုလ်ဟာရှုလိုက်တဲ့အခါဖောင်းတယ်လို့ရှုလိုက်တဲ့အခါဝမ်းပိုက်ဆိုတဲ့ပညာတရားကြီးပြောင်းပရမတ်တင်းလာတဲ့သဘောလေးကို မတွေ့ရဘူးလားအဲ့ဒီလိုသိတာအမှန်ဒီလားအမှားဒီလားအမှန်သိမှုတမ္မာဒိဋ္ဌိခေါ်မလားမိစ္ဆာဒိဋ္ဌိခေါ်မလားဟောတမ္မာဒိဋ္ဌိမဲ့ခင်ဟောတမ္မာသင်္ကပ္ပမှန်စွာကြံစီခြင်း စဉ်းစားတွေးခေါ်နေတာမဟုတ်ဘူးဒီအမှန်တိုင်းသိဖို့အတွက်အာယုံပေါ်မှာဒီကရှုစိတ်ကလေးရောက်သွားအောင်တွန်းပို့ပေးတဲ့သဘောဆွဲပို့ပေးတဲ့သဘောလေးကိုတမ္မာသင်္ကပ္ပခေါ်တယ်။အဲဒီတော့တမ္မာသင်္ကပ္ပကအဲဒီလို အမှန်တိုင်းမြင်အမှန်တိုင်းသိဖို့အတွက်ရှုရာအာယုံဖြစ်တဲ့ဖောင်းအာယုံပေါ်ပိန်အာယုံပေါ်မှာရှုစိတ်ကလေးကိုဆွဲပြီးတင်ပို့ပေးလိုက်တာဒါကိုတမ္မာသင်္ကပ္ပအဲဒီတော့ပညာမေခင်ကနှစ်ပါးတမာတိမေခင်က ပေါင်းရင်မိခင်၅ပါးအဲ့ဒီ၅ပါးမှတ်ချက်တစ်ချက်တစ်ချက်ပြီးအောင်အလုပ်လုပ်နေတာဖောင်းတယ်လို့ရှုလိုက်ရင်ဒီဒီမိခင်၅ပါးဘိန်းတယ်လို့ရှုလိုက်ရင်မိခင်၅ပါးကြွားတယ်လို့ရှုလိုက်ရင်မိခင်၅ပါးလမ်းနဲ့ရှုရင်မိခင်၅ပါးခြားတယ်ရှုရင်မိခင်၅ပါးတိလမိခင်၃ပါးကပါပြီးသားပြည့်စုံပြီးသားဖြစ်တဲ့အတွက်ကြောင့်ပေါင်းလိုက်ရင်မိခင်ဘယ်နှပါလဲဒီယောဂီတို့ခုရှုပွားနေတာမိခင်၈ပါးနေပွားနေတာဘာတွေပွားနေတာလဲ ကဲဒီတိုင်းပွားများနေတာခုဒီသူဘတ်တယဟန်ကြီးကလည်းပဲဒီမြတ်စွာဘုရားထံကနေပြီးတော့ဒီချက်စဉ်တွေယူလာပြီးတော့အင်းရင်ဥယျင်တော်ကြီးတွင်မှာဈဉ်ညံလျှောက်ပြီးရှုမှတ်နေတာလေဘယ်လိုရှုမှတ်တာလဲထိုင်ရှုမှတ်တာလားဈဉ်ညံလားအဲ့ဒီမှာဈဉ်ညံရှုမှတ်တယ်ဆိုတော့ကိစ္စံတော်ဟာကိစ္စမိတိသွားနေတဲ့အမူအရာလေးရှုနေတယ်တရေပြီးတရေရွေ့နေတာလေးကိုတေချာကြည့်နေတယ်ရှုနေတယ် သို့မဟုတ်ဉာဏ်နဲ့ပင်လန်းမှုလေးခုယောဂီတို့ရှုတဲ့အတိုင်းရှုနေတယ်အဲလိုရှုနေရင်ရှုနေရင်နဲ့စိတ်ကြည်ကြည်မှုတမာရီတွေထက်တန်အကောင်းစွာရယူသဘောနဲ့သဘောအဖြစ်ပြသဘောတွေဒီဝိပဿနာဉာဏ်ဤအစစ်စစ်တက်ပြီးမဲ့အစစ်စစ်ဖူစစ်စစ်ဆက်ရောက်ကိလေသာအသောကုန်ခံပြီးယဟန္တာကြီးဖြစ်သွားတယ်ထိုင်ရှုမှတ်ရင်လားဈဉ္ညာလျှောက်ရှုမှတ်ရင်လားဒါကြောင့်ဈဉ္ညာလျှောက်ရှုမှတ်ရင်နဲ့ရောတရားမရနိုင်ဘူးလားဒီတရားရနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများ ဝိပဿနာတတိပဋ္ဌာန်ဝိပဿနာတရားတွေရှုတဲ့အခါကာလမှာဩထိုင်ကမ္မထမ်းလေးတာရှုမှတရားရတာမဟုတ်ဘူးဈဉ္ဉံကမ္မထမ်းရှုရင်လည်းပဲတရားရနိုင်တယ်ဆိုတာလေးကိုသဘောပေါက်ပြီးတော့တရားတွေတွေ့နိုင်တယ်တရားတွေသိနိုင်တယ်ဆိုတာကိုသဘောပေါက်ပြီးတော့ယောဂီပုဂ္ဂိုလ်ဟာဒီဈဉ္ဉံအမှတ်ကိုရှုတဲ့အခါမှာဘုန်းကြီးတို့တလန်တစ်ချက်မှလေးပဲဗမာမှာတရားရည်တမှာအခုတရားစခန်းဝင်နေတဲ့အချိန်မှာတော့ ဘယ်နေရာသွားသွားအမှတ်တမဲ့မသွားပါနဲ့အမှတ်ကလေးနဲ့သွားပါဘာနဲ့သွားရမှာလဲအမှတ်ကလေးနဲ့သွားပါခုစောစားသွားတယ်အမှတ်ကလေးနဲ့သွားနေတယ်တိတ်ကြည်ညိုဝယ်ကောင်းတယ်ကိုကို၌လည်းပဲဒီမှာကိရိတာတွေကိုပြတ်တက်ပြတ်တက်သွားနေတာဓမ္မလူတိုင်းနဲ့ကုသိုလ်ရှင်တွေရဲ့အလူကိုခံရတာအလူခံရကျိုးနဲ့မယ်ကိုကအလူကံပုဂ္ဂိုလ်အစ်ဖြစ်မယ်ဒါကြောင့်ယောဂီပုဂ္ဂိုလ်ဟာအမှတ်ကလေးနဲ့သွားပါစွမ်းနိုင်ရင်ဘုန်းကြီးမနေ့ကပြောတဲ့အတိုင်း စွမ်းတလုံးလောက်ဖြစ်စီအမှန်ကလေးနဲ့သုံးဆောင်ပါအဲ့လိုနည်းနဲ့ဆိုရင်လူတိုင်းနဲ့ကုသိုလ်ရှင်တွေအကျိုးမများဘူးလားမိမိကိုယ်တိုင်ရောတရားမတိုးတက်ဘူးလားကဲမှန်ရင်နဲ့ပြုံးပုံပေးနေတဲ့အခါကျတော့ဟောတမာရီတွေတိုးတက်ဝိပဿနာဉာဏ်တွေတိုးတက်မိမိပါရမီများရှိမယ်ဆိုရင်စားရင်တောက်ရင်နဲ့ရောတရားမရနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများ ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဋ္ဌာန်ကျင့်စဉ်လေးတွေကဒီနေ့ကာယ ानु ပသနာတတိပဋ္ဌာန်အနေအားဖြင့်သွားတဲ့အမှုရာကိစ္စံတော်ဟာကိစ္စမီတိပါဇာနာတိသွားရင်သွားတာသိအောင်ရှုဆိုတဲ့အတိုင်းအဲ့ဒီမှာဈဉ္ညာသွားတိုင်းခြိလန်းတိုင်းခြိလန်းတိုင်းကိုတတိဥစည်းတဲ့စိတ်ကလေးနဲ့မလွတ်အောင်ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲကတိငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဏ်ဖူဉ္ဇဏ်ဖြင့် လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း